မထာနုပတိတစတင်ပြီးတော့သင်ပြသွားပါတယ်။ဒါပေမဲ့မကြည့်ကြသေးပါဘူး။သမထာနုပတိတဆိုတာရာဂစရှိတဲ့အငြိကျေးတွေနဲ့လှုပ်ရှားဖို့မရှိဘဲနဲ့နေတဲ့အေးချမ်းတဲ့သဘောသမထခေါ်တာပါပဲ။ ရာဂတွေဝင်လာရင်စိတ်ဆုပ်ရှားတယ်မငြိမ်ဘူးပူလဲပူလောင်ဒေါသတွေဝင်လာလို့ရှိရင်လည်းဒါလည်းစိတ်ဆုပ်ရှားတာပဲပူလောင်တာပဲရှားရှားကြီးကြီးဝင်လာလို့ရှိရင်လည်းဒီလိုပဲလှုပ်ရှားတာပူလောင်တာပါပဲဒီလိုတက်ဘူးအဲ့ဒါတွေလှုပ်ရှားခြင်းပြီးတော့ငြိမ်သက်တဲ့အေးချမ်းတဲ့သဘော သမထလို့မင်းကပြောတော့ပါတယ်အဲဒီသမထလည်းပဲလောကီသမထနဲ့ဥပဒနာသမထနှမျိုးပေါ့လောကီသမထကလောကီစံတွေပေါ့ပရမစံစရှိတဲ့တရားတွေပေါ့ဥပဒနာစံကတော့ယုံနာကြောင်းကျိုး သဘာဝတရားတွေရဲ့ဖြစ်ဖို့ပြည့်ဖို့ပေါ်မှုပြောက်ဖို့ဆင်းရဲဖို့သူသဘောတိုက်တွေဆင်းဖို့ခေါ်တဲ့ဆင်းရဲဆိုတွေကိုသူစိုက်ဆိုင်ရှုတဲ့သဘောပေါ်လေအယူဝတ္တနာဉာဏ်နဲ့တွဲပြီးပေါ်လာတဲ့အကြောင်းသာဝတ္တနာသံလို့ပြောပါတယ်ဒါသမထသံနဲ့ဥပဒနာသံလေးက ခွဲပြီးတော့ပြောသွားပါတယ်ဒီနေ့သမထသံဖြစ်ပုံတော့ပြောဖို့တော့မလိုပါဘူးဥရတနာသံဖြစ်ပုံပဲပြောပါပါသမထသံကတော့ဈဉ္ညာအာယုတစ်ခုတည်းပါသမထထူထောင်ရပါတယ် နိဝရဏတရားတွေဟောလေလှုပ်ရှားမှုရှိရတဲ့ညီသက်အောင်ငြိမ်းအောင်ဟောလေဟောထူထောင်ရပါလားဒီဝတ္တနာဆံကတော့ကာယဝိဒနာစိတ်ဓမ္မခေါ်တဲ့အာယု၄၀တဲကသင်္ချာပေါ်တိုင်းပေါ်တိုင်းတော့အမှုရပါဘောလူရပါလည်းရပါထူထောင်ရပါလား အရိစ္ဆယောဂီတွေပါဆိုလို့ရှိရင်ရုပ်အာယုနဲ့နာအာယုဟာရုပ်အာယုကသာပြီးတော့သင်စားတဲ့အတွက်ရုပ်အာယုဥစားပြီးတော့သမထပြုတော်ရပါတယ်။ဒီရုပ်အာယုနဲ့မှလည်းပဲနိယာရုပ်ကြီး၄မျိုးပေါ့လေ၄မျိုးနဲ့သူ့ကိုနှီးနေတဲ့အမွန်းတင်ရုပ်ကြီး၄မျိုးရှိပါတယ်။ အဲဒီရုပ်တွေကပါမိရာယုတ်ကြီးသင်္ချာတဲ့ရုပ်တွေကိုမှတ်ရပါတယ်အဲဒီယုတ်ကြီးပြီးညွှန်းတဲ့မှာလည်းပဲဝါရောယုတ်ကအခြားမိရာယုတ်တွေတဲ့သာလွန်ထူးခဲ့ပြီးတော့သင်္ချာတာဟုတ်လို့ဝါရောယုတ်ကိုအဓိကထားပြီးတော့ဥပဒနာချံတနည်းအားဖြင့်သမထထူထောင်ရပါတယ် ဆက်ကပြောပါလည်းပဲယထာပါကတဥပသနာပြီးနေပြီဆိုလို့ဒီလိုပြိပါတာရှိထားပါတယ်အချုပ်နားလည်အောင်ပေါ့လေမိတ်ဆွေချက်တွေရှိထားပါတယ်သင်ရှားတဲ့အာယုအလိုက်ဥပဒနာစသည်နှလုံးသွင်းသိရင်ဖြစ်ပါတယ်ဒီလိုဆိုထားပါတယ်ဒီတော့သင်ရှားတဲ့ဒီကိလေသာရဲ့ခါတော်က ထင်ရှားဆုံးဖြစ်တဲ့ဝါရောရုပ်ကိုအဲ့ဒါဤကထားပြီးတော့ဒါလည်းပဲအမှန်ပါပါပဲဘာဖြစ်လို့လဲဆိုတော့သီခံတရားတော်ပါပေါ့လေအာနာပါနဆိုတာလည်းပဲ၄ရုပ်ပဲဒါတော့အရိယဘုရားမျိုးလို့ပါလည်းပဲလေအရိယရုပ်တွေဝင်လာဒါကြီးထားပြီးခုမှရပါဘူးကျက်ထားတော့သင်္ချာဆုံးပါပဲအဲ့ဒါတဖာ သင်္ချာဖြစ်ပေါ်တိုင်းသောရုပ်အမူအရာမှန်သမျှသာပါလေအဲဒီရုပ်အမူအရာမှန်သမျှရှိပါတဲ့စိတ်နဲ့တဲ့အောင်လို့ရွယ်ပြီးတဲ့သဘောမှန်ပြီးတဲ့သဘောချိန်ပြီးတဲ့သဘောဒါဒီအများကြီးရှိရပါတယ်ဟုတ်အားစိတ်တဲ့သဘောလည်းပဲရှိရပါတယ်ရွယ်တဲ့သဘောကတော့ ကျုပ်ကွင်းနဲ့မှတ်စိတ်နဲ့တဲ့အောင်ရွယ်တဲ့သဘောချိန်တဲ့သဘောပါပဲအားစိတ်တဲ့သဘောကတော့ကျုပ်ကွင်းစီကျုပ်တဲ့စိတ်ရောက်သွားအောင်ပေါ့တွန့်ပြေတဲ့သဘောမျိုးပါပဲအဲချိန်တဲ့သဘောလည်းပါရမယ်ရောက်အောင်လို့တော့အားလည်းပါရမယ်ချိန်တာကတဲ့အောင်တွန်းတာကတော့ရောက်အောင်ဆိုတာပါအဲဒီသွားအားလေးတစ်ခု အမြဲတည်းရှိနေဖို့လိုအပ်ပါလားလူလောကမှာလည်းပဲမိတ်ဆွေရှိတယ်လို့ဟောလို့ရံပက်အနှောက်အယှက်တွေလည်းပဲရှိတတ်ပါတယ်ဒါလိုပါပဲစိတ်ပိုင်းဆိုင်ရာမှာသူအနှောက်အယှက်တွေဆိုတာရှိပါတယ်နော်ကိနာမိတ်တာဆိုတာသူကသာအမထုတ်သက်ဆုပ်တဲ့သဘောရှိပါတယ်ကိနာက မိတ္တဆိုတာကတော့သွားအီကုန်ခံပြီးတော့ရှင်မလွမ်းတယ်ဘယ်လိုပေါ့လေဖြစ်တဲ့သဘောလေးကိုအဲဒါကိုခိနာမိတာလို့ခေါ်ပါတယ်ဝိတက်ကဆိုတာကတော့ပြန်ကားပွင့်လင်းပွင့်လင်းမှုသဘောပါပဲသူကိုယ်ရလည်းပြန်ကားပွင့်လင်းတဲ့သဘောရှိပါတယ်ပါဟုတ်တဲ့အခါလျောက်ရှိ တရားစီပွင့်လင်းလာလို့ရှိရင်ခွန်လေးတွေငုံရကနေပြီးတော့ဗောလေပွင့်ကားလာတာပွင့်ကားလာလန်းလန်းဆန်းဆန်းရှင်းလာတာပါအဲ့ဒီသဘောမျိုးပါပဲရှင်နာပိတလွန်မှုနေတဲ့အခါမှာစိတ်ဟာကျုပ်နေတာပဲဟုတ်ကိုယ်မူကာကလန်းလန်းဆန်းဆန်းမရှိဘူးဆိုတော့ထိုင်ကြွနေရနေတာပဲ ဝိတက်ဝင်လာပြီဆိုတော့ဝိတက်ကသူကလှုပ်လှုပ်ရှားရှားလေးသူကပုံပုံကစိတ်ကိုပုံဝင်ကာကာလေးပေါ့လေလန်းလန်းဆန်းဆန်းလေးဖြစ်အောင်သူကပြုလုပ်ပေးတတ်တယ်ကွာ။ဒါကလို့ရှုခွင်းအာရုံကြီးရှိပတ်တဲ့စိတ်ချိန်ရွယ်တဲ့မပြေဘူးဆိုလို့ရှိရင်အမြဲတည်းစိတ်ဟာစားမစုသုတ်ဆုတ်တဲ့သဘောသွားပြီးကုန်ခိုင်းပြီးတော့ပြင်ပတဲ့သဘောကြီးရှင်နာပိတာတွေဝင်ပြီးတော့စိတ်ဟာ ကျုပ်သွားပါလားငုံသွားပါလားကျုပ်ငုံပြီးတော့သွားတာခွင့်ကားလမ်းဆိုင်ရမရှိတော့ဘူးဒီမှာဒါကြောင့်မလို့ဒီနမိတ်သားနဲ့ကုသကံနဲ့ဟာဆိုင်ရလို့ရှင်တိုက်ပြရပါတယ်ကွာအမြဲတည်းပေါ်တိုင်းအာယုဒီရှိမှတ်တဲ့စိတ်အဲရွယ်ချိန်ထားတဲ့သဘောပေါ်အမြဲတည်းရှိနေရပါတယ်စိတ်ရဲ့ကျုံ့မှု ဆိုင်မဖုန်နဲ့စိတ်ရဲ့ဖွင့်ကားလမ်းဆောင်မှုဟာဖြောင့်မြောက်ပြီးဆိုင်ရွက်လက်ဖြစ်ပါတယ်။ဒါတော့မလိုအပ်တဲ့ဆိုင်ရွက်လက်မလိုအပ်ဘူးလို့မြင်ပြီးဆိုလို့ရှိရင်တော့သူ့ကိုတိုက်ချက်တဲ့ဆိုင်ရွက်လက်အားကောင်းအောင်ပြုလုပ်ပြီးဟုတ်သိအရေးကြီးပါတယ်။ဒါကြောင့်ပေါ်တိုင်းအာယုနဲ့ရှိမှတ်တဲ့စိတ်နဲ့အမြဲတစေတဲ့နေအောင်ပေါ့လေ ဒီဝေစုထဖို့ဟာအလွန်အရေးကြီးတယ်ဆိုတာယောဂီများနားလည်ဖို့ပါပဲယေစုကယေစုပြီးတော့ရှင်ခွင့်အာရုံကြီးရှိမှတ်တဲ့စိတ်မရောက်ဘူးဆိုလို့ရှိရင်လည်းဒီပါပုတ်တယ်မဖြစ်နိုင်ပါဘူးဒီတော့ရှင်ခွင့်စီရှိမှတ်တဲ့စိတ်ရောက်သွားအောင်ရဲရဲရဲရဲနဲ့ပေါ့လေတော့အားစိတ်ရေးကြည့်ပါလေအဲ့ဒါကတော့ဝိရိယလို့ခေါ်ပါတယ် တနည်းအားဖြင့်အာတာပလို့ခေါ်ပါတယ်အာတာပဆိုတာအပူရပြင်းအာဆိုင်ဖို့လို့ခေါ်ပါတယ်ပူရပြင်းအာဆိုင်ရမယ်ဆိုတာအဲအများတစီလိုချတက်ကြွဆက်လက်ပြီးတော့အဲဒီလိုရှိနေရပဲလို့ဆိုလိုပါတယ်ပုရိသေအားဆိုင်မှုမရှိဘူးဆိုလို့ရှိရင်စိတ်ဟာ အစ်ဆက်ဆက်ကြည့်ခဲကြီးဖြစ်သွားတာပါလားနှုတ်ကြမှုမရှိဘူးဆိုလို့ရှိရင်ဆိုင်ခွင့်ပြီးတော့လည်းပဲသွားနိုင်ပါတယ်ကွာချက်လက်မှုမရှိဘူးဆိုလို့ရှိရင်လည်းပဲစိတ်ဟာစေလီစိတ်ကံသွားနိုင်ပါတယ်ဒီတော့ပေါ်တဲ့အာရုံကြီးအချိန်ကြီးနေရောက်နိုင်ပါဘူးဒီတော့အမြဲတမ်းအခုလည်းပြန်အားဆိုင်ဖို့နှုတ်ကြဖို့ဖြက်လက်ဖို့ အလွန်လိုအပ်ပါတယ်လိုအပ်တဲ့အတိုင်းတွန်းအားပြီးအားစိုက်ပြီးတော့ပြေးလိုက်လို့ရှိရင်စိတ်ဟာရှုခွင်းအာရုံကြီးထိတိမိမိဆက်ရောက်သွားတော့တာပါပဲဆက်ရောက်သွားတဲ့အခါမှာလည်းထိတိမိမိရှိတော့တာပါပဲအဲဒီဆက်ရောက်သွားအောင်လုပ်တာကတော့ဝိရိယအဲဒီဒီထိတိမိမိဖြစ်သွားတာတော့ဝိသရာသဘောမျိုးပေါ့လေ ဒီကွာပုတ်တိုက်တဲ့သူဖြစ်သွားတာပေါ့လေအဲ့တော့ဘာဝိတ္တသံနေနဲ့ဝိသရသံနေနှစ်ပါးအလိုလိုပဲဖြစ်ပေါ်လာပါတယ်အဲအဆက်ဖြစ်လာပါတယ်ဒီမှာထုတ်လုပ်လိုက်တဲ့အတွက်ဖြစ်လာပါတယ်ဒီမှာဒီမှာဝိရိယလည်းပါသွားပါတယ်ဒီတောအဖြစ်ပေါ်လာတဲ့အတွက်အလုပ္ပါဏနာပါပကနာအလုပ္ပါလာယ

ပြည့်စုံသွားကုန်ရဖို့လေဖြစ်လာတတ်ပါတယ်တဲ့ဒီဆိုရတယ်။ဒါတွေ့ရှိဖို့အားဆိုင်ဒီကိုအောင်ဒီကိမတ်တဲ့စိတ်ရောက်တော့အားဆိုင်လိုက်တဲ့အခါကျတော့ခဏပြင်းကြည့်တဲ့သဘောကိုလေအပြင်းထူတဲ့သဘောအတိအကျထူတဲ့သဘောကိုဒီဝိရိယကလွှမ်းမိုးလိုက်တာပဲ။အစ်စစ်တဲ့သဘောရော့ရဲရဲသဘောဆေးလေးနှိမ့်ကန်တဲ့သဘော အဲ့ဒါဒီအပေါ်စီးရတော့တယ်ဟောဆုံးလို့လိုက်တာပဲတော့အဲ့ဒါဒီအနိုင်ယူလိုက်တာပဲတော့အဲ့ဒီလိုညဉ့်ညမ်းဖို့တွေကိုပယ်ရှားပြီးတော့ဖြူစင်းတဲ့ကုသိုလ်တရားတွေလမ်းရောက်ပုဂ္ဂိုလ်ရာအတွက်ဤဆက်ဆက်ကြီးရောရဲရဲကြီးစိတ်လေးနှိမ့်ကပြီးတော့နေရဆိုရင်အဲ့ဒီပုဂ္ဂိုလ်က အဆဲခံရတတ်တယ်လို့ဆိုပါတယ်။အဲဒီအဆဲခံရတဲ့ပုဂ္ဂိုလ်ကိုကုသိတလို့ခေါ်ပါတယ်။ဟုတ်။ညဉ့်ညတ်စစ်တမ်းကြတဲ့လူကလုပ်ဖို့ရအတွက်ဤစစ်စစ်ရောရဲကြီးပါလား။အပြင်းထူပါလားဆိုတော့ကောလေအများကနှုတ်နဲ့မဆဲတော့မှစိတ်တဲ့စိတ်နဲ့တော့ဆဲတာပဲတော့။အဲဒါကိုကုသိတလို့ခေါ်ပါတယ်။ဒါတော့ဒီအမူအရာလည်းပဲဆက်စုပ်เสียအမူအရာဟုတ်လို့ ဆက်ဆုပ်ဖွယ်ပေါ့လေစုံနစ်တယ်ဆက်ဆုပ်ဖွယ်ရအနေနဲ့စုံနစ်နေသူဆွမ်းအားမထုတ်ဘူးလို့ဒီလိုလည်းပဲဆိုပါတယ်ကျန်တာလေအဲ့ဒါလည်းပဲကုသိတလို့ဆိုပါတယ်နော်ဒီလိုတရားနေတဲ့ခါစိတ်ကိုတတ်ရှိအောင်ပြုပြင်နေနေပေတဲ့ခါဆိုလို့ရှိရင်အဲ့ဒီအမူအရာဟာဆက်ဆုပ်စရာလည်းကောင်းပါရဲ့ဆဲစရာလည်းအမှန်ကောင်းပါလေဒီအမူအရာအဲ့ဒါကိုတော့ကိုယ်စိတ်ကြလို့ခေါ်ပါတယ် အဲ့ဒီပုဂ္ဂိုလ်ကိုစကားအရင်နဲ့သုံးလိုက်ခြင်းတော့ခြိနဝရိယလို့ခေါ်ပါတယ်ခြိနဝရိယဆုပ်ယုပ်သောရဲရဲဖို့ကင်းတယ်ဆိုတော့ရဲရဲဖို့ကင်းနေလို့ပါပဲဒါပါပဲဝရိယကင်းတယ်လို့ပြောဆိုရတယ်ကွာအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးရလကတော့ဒုက္ခဘိက္ခဝေကုသိတောဝိဟရတိ ဘောကိနောပပကိအကုသလေဓမ္မေဟိမဟာတန်သသရထံဟာပိတိလို့ဆိုပါတယ်။သဘောကတော့ဘိက္ခုတို့စိတ်ဆုပ်ခွေရအပြုကိုဆဲเสียကောင်းလာတဲ့အပြုကိုဝိရိယရောတဲ့ပုဂ္ဂိုလ်ဟာရှင်းရှင်းရဲရဲနေရတတ်တယ်။ရှင်းရှင်းရဲရဲဆိုတာ ဟောကိနောပါပတိအကုသလေဓမ္မေဟိယုတ်ညံ့နဲ့အကုသိုလ်တရားတွေနဲ့ရောထွေးပြီးတော့တဲ့ယုံရင်အကုသိုလ်ရနဲ့ရောထွေးတယ်ဆိုတာကတော့မိမိကိုယ်ကိုကြည့်နေရပါမသိပဲနဲ့အလိုက်တင်နေတဲ့ပုဂ္ဂိုလ်တွေဟာအများအားဖြင့်တော့ကာမဂုဏ်အာယုန်တွေအချိန်ကုန်နေတာပါပဲကောင်းတာဒီမိမိကြားရင်နားရင်စားရင်ထိရင် ဒါဒီလည်းပဲဒီအတွေ့အကြံတွေပဲများနေတာဒီရည်ချက်တွေပဲများနေတာပါပဲမကျေနပ်စရာကြုံပြီးဆိုလို့ရှိရင်သူများဖြစ်စီခြင်းဖတ်ခြင်းဖတ်ခြင်းတခါတရံပါလည်းပဲသူများဒုက္ခပေးခြင်းပေါ့လေကာမဝုဒ္ဒေဇဘာတဝုဒ္ဒေဝိဇာဝုဒ္ဒေခေါ်တဲ့မိစ္ဆာဝုဒ္ဒေသုံးမျိုးအလဲအဟယ်ဖြစ်ပြီးတော့အဲ့ဒါတွေနဲ့ရောထွေးနေရတာပါပဲဒီရောထွေးနေတယ်ဆိုလို့ရှိရင်စိတ်ကတိုက်ရှင်းခွင့်ပဲရပါလေ အဲမတမရှင်းတယ်ပေါ့လေဒီမှာအဲ့ဒါစဉ်းစဉ်းရဖြစ်နေတယ်ဒါဆိုပါတယ်နေထိုင်ရတဲ့ခါမှာလည်းစဉ်းစဉ်းရဖြစ်ပြီးတော့ဒီပင်ပါရီဆုံးရှုံးသွားတယ်လို့ဆိုတော့မဟာတန်မဟာတာကျသတ္တထံပရိဟာပင်းကြီးရဲ့အဲ့ဒီကုသီတာရဲ့ဆန့်ကျင်ဘက်ကတော့အာရထဝိရိယပဲအာရထဝိရိယဆိုတာအစာပြုံးပြီးတော့အာထုတ်လို့ ဝိရိယအစိမ်တွေပေါ့လေတစ်ဖြည်းဖြည်းမြင့်တက်လာတယ်အရတ္တဝိရိယလို့ခေါ်ပါတယ်တစ်ဖြည်းဖြည်းဝိရိယအစိမ်တွေမြင့်တက်လာတယ်ဆိုလို့ရှိရင်ပက္ခဟိတဝိရိယလို့ခေါ်ပါတယ်သကိတဆိုတာတရားဝတ္ထုတစ်ခုကိုအောက်ကနေပြီးတော့ဆွဲမှတင်လိုက်တဲ့အခါအောက်လည်းကြမသွားဘူးခုလက်မှလည်းရမနေဘူးတစ်ဖြည်းဖြည်းအချိန်နဲ့တက်လာတဲ့သဘောကိုတက္ကိတဝိရိယလို့ခေါ်ပါတယ် နောက်အစစ်စစ်အစစ်စစ်ဝိရိယတွေအားပြည့်လာလို့ရှိရဲ့ပရိပုံနာဝိရိယဆိုတာကလေအားပြည့်တဲ့ဝိရိယဒါလည်းဖြစ်လာတတ်ပါတယ်မှာအဲ့ဒီလိုပုဂ္ဂိုလ်ကိုအာရတဝိရိယလို့ခေါ်ပါတယ်အဲ့ဒီအာရတဝိရိယပုဂ္ဂိုလ်ဟာအာရတဝိရိယအာရတဝိယောသခေါ်ဘိက္ခွေသုခဝိဟရတိပဝိဝိတောပါပကေအကုသလိဓမ္မေဟိ မဟာတန်ကြသတ္တထံပရိပူရိတိလို့ဆိုထားပါတယ်အစပြောပြီးတော့ဝိရိယတွေတစ်ချိန်ပြီးအစဉ်စဉ်ကောင်းလာတဲ့ပုဂ္ဂိုလ်ဟာဆញ្ញတာတာနိယတတ်တယ်ဆញ្ញတာတာနိယတတ်တယ်ဆိုတာခုနသောသောဘိကပြောခဲ့တဲ့ကာမဝိတ္တ၊ဇဘရဝိတ္တနဲ့ဝိဟိတဝိတ္တပေါ့လေအဲဒီဝိတ္တသုံးမျိုးပါကင်းဝေးပြီးတော့ပေါ့လေရန်သူရဲ့ ဝေးနေတဲ့ကချမ်းရတသာနေရတယ်လို့ပေါ့လေကင်းဝေးပြီးတော့နေတာကိုပဲချမ်းရတသာနေတယ်လို့ခေါ်ပါတယ်အဲဒီလိုကျင့်နေဆိုင်နေလို့ရှိရင်ရောမိမိရဲ့အကျိုးစီးပွားအဆင့်မှာဖြစ်တဲ့သီလတိက္ခာသမာဓိတိက္ခာပညာတိက္ခာခေါ်တဲ့တိက္ခာသုံးရအစီအကွာအဆင့်မှာလည်းပဲမိမိတဏ္ဍာမှာတစ်ဖြည်းဖြည်းရှိဝကြည်ပါတယ်ရှိဝလာတတ်ပါတယ်လို့ဆိုပါတယ် အဲ့ဒီလိုအရတ္တဝိရိယမျိုးရှိလာဖို့ဆိုတာကတော့ဥဒိယဝိရညာဏယုံနာတို့ရဲ့အဖြစ်အပျက်ကိုခတ်တွက်တဲ့သိမြင်တဲ့ဉာဏ်ပိုင်းရောက်လာလို့ရှိရင်အဲ့ဒီဝိရိယဟာပြည့်စုံလာတတ်ပါတယ်အဲ့ဒီဝိရိယအရှိန်ကောင်းဖို့ရာအတွက်သောသောကပေါ်တိုင်းအာယုန်ကိုမှတ်တဲ့စိတ်ရောက်သွားအောင်လို့ အလေးအကျင့်အနေနဲ့ပေါ့လေအပူတကယ်အားဆိုင်ပြီးတော့ပေါ့လေတောအားများများပြည့်နေရပါတယ်ကြောက်ကြဆိုင်ပြည့်နေရတော့ပဲတော့အဲ့ဒီကြောက်ကြဆိုင်ပြည့်နေတာဟာဝိရိယလေးအစမွေးမြူနေတာပါပဲအစပြုတ်နေတာပါပဲအဲ့ဒီအရှင်မရောက်ခင်ဝိရိယလေးဖြစ်လာရင်ပဲအဲ့ဒီဝိရိယဟာသူ့အလိုက်စောင့်ရတတ်တည်ရှိနေပါတယ် စွမ်းရည်တတ္တိဆိုတာကဝိရိယမဆိုင်ဘူးဆိုလို့ရှိရင်အငြိကျေးတွေဘောလေအနှောက်အယှက်တွေဘောလေစိတ်အနှောက်အယှက်တွေလက်ခံရရောက်ပါလားဝိရိယဆိုင်တဲ့ခါကျတော့အနှောက်အယှက်တွေစိတ်အနှောက်အယှက်ကိလေသာတွေကိုလက်မခံပယ်ထားတဲ့သဘောဖြစ်ပါတယ်လက်မခံပယ်ထားတယ်ဆိုတာကသူတို့ဖြစ်ခွင့်မရအောင်ဘောလေ ဖြစ်ခွင့်မရအောင်ပြုလုပ်နေတဲ့သဘောပါပဲ။အဲတော့အများသောဝိရိယဆိုင်နေလို့ရှိရင်အနောက်ချက်တွေဟာနည်းနည်းလေးမှဖြစ်ခွင့်မရပါဘူး။အများပြဆက်တဲ့တန်တာကြောက်ကြဆိုင်ပြီးနေတော့တတိဥသိတဲ့ကိလေအဲကုသိုလ်ရောက်ဝင်လာပါလို့ကုသိုလ်စိတ်အစဉ်ဝင်လာတယ်။အဲဒီတတိကစိတ်စဉ်ပါ ညဉ့်ညမ်းမှုမရအောင်သူကကာကွယ်ဆောက်ရှောက်တယ်အမြဲတစေတတိရှိနေတော့ကာကွယ်မှုကောင်းနေပြီဆိုရင်စိတ်ဟာလုံလုံချုံချုံဖြစ်နေတော့တာပဲလုံချုံတယ်ဆိုလို့ရှိရင်အနောက်အချက်တွေကလွတ်တယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်နောက်ချက်တွေကစိတ်ကစကလွတ်နေလို့ရှိရင်ခန္ဓာအေးချဖို့ဆိုတာလည်းပဲ ဆိုင်လျောက်ရနေတာပါပဲအဲတော့တတိဝဲလာတဲ့အခါမှာတတိကအတောက်ချောက်ဆိုတော့လုံခြုံတယ်လွတ်လပ်တယ်ပြေးကြတယ်ပေါ့လေဒီဟာတွေလည်းပဲအလိုလိုအကျိုးရနေတာပါပဲဆင်းရဲစွာရှိနေရအောင်ပါစိတ်ကလေးတစ်ခဏတစ်ခဏစိတ်စိတ်စိတ်စိတ်ပြီးတော့ကြာနေပါဘယ်မှစိတ်ဟာမပြေးမပြောင်းတရားစအာယုံထဲမှာပေါ့လေညက်လွယ်မသွားပဲနဲ့စအာယုံထဲမှာစူးစူးစီစီလေးပြောပြ ပြုလုပ်ပေးပါတယ်ဒီမှာသမာဓိကအဲဒီမှာအားလည်းမသွားတော့ဘူးဒီမှာအဲတော့ဝိရိယသတိသမာဓိဆိုတာပေါ့လေဥပဒနာရှိတဲ့ပုဂ္ဂိုလ်ဟာဒီသုံးမျိုးအမြဲတည်းလို့ဖြစ်နေပါတယ်အမှတ်ကောင်းလို့ရှိရင်အဲ့ဒီဝိရိယသတိသမာဓိဒီသုံးမျိုးပြည့်ပြည့်ဝဝပူးပေါင်းပြီးဖြစ်သွားတဲ့အခါမှာ အဲ့ဒီသုံးမျိုးနဲ့ရှင်တွဲတဲ့စိတ်ကလေးကိုသုံးသပ်ကြည့်ပေါ့မတန်ရှင်းတဲ့စိတ်ထဲထဲမလားတန်ရှင်းတဲ့စိတ်ထဲထဲမလားဟုတ်လှုပ်ရှားတဲ့စိတ်ထဲထဲမလားမလှုပ်ရှားတဲ့ညီတဲ့စိတ်ထဲထဲမလားအောက်တန်းကြတဲ့စိတ်ထဲထဲမလားထက်တန်းကြတဲ့စိတ်ထဲထဲမလားပေါ့မတူတော်ဆန်တဲ့ကလေးကလဆန်တဲ့စိတ်ထဲထဲမလားသူတော်ကောင်းဆန်တဲ့စိတ်ထဲထဲမလားဆိုတာစဉ်းစားကြည့်ပေါ့ စဉ်းစားကြည့်လို့ရှိရင်တော့အဖြေပေါ်လာတာပါပဲအဲဒီလိုစိတ်ထားမျိုးလေးတွေတန်ရှင်းတဲ့စိတ်ထားမျိုးလေးတွေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့များလာလို့ရှိရင်သွမ်းအောင်ဆိုတာအလိုလိုဖြစ်လာတာပါပဲစိတ်တွေဟာတန်ရှင်းရတယ်လို့တန်ရှင်းတဲ့စိတ်တွေလဲရကနေပြီးတော့များလာတယ်သိရကနေပြီးတော့ထွာလာတယ်ကြီးလာတယ်တန်ဆွမ်းလာတယ်လို့အဲဒီလိုဖြစ်အောင်လို့ပြုလုပ်နေတာကိုပဲ ပါဠိလိုဘာဝနာလို့ခေါ်ပါရဲ့အင်္ဂလိပ်လိုတော့ခေါ်ရင်လို့ခေါ်ရတယ်ပါအဲဒီတန်သွားနဲ့ဆန့်ရှင်းတဲ့စိတ်ကလေးကြီးအဲတိုးပွားနေတာကြီးထွားနေတာပါလို့ဒီစိတ်ကလေးကြီးဒီစိတ်နဲ့ဒီစိတ်ရအောင်ပြုလုပ်ပေးနေတာအဲဒါဆိုရတယ်အဲ့ဒီစိတ်ကလေးကိုသုံးသပ်ကြည့်လိုက်လို့ရှိရင်တာမန်စိတ်တော့မဟုတ်ဘူး။တာမန်စိတ်ရဲ့အခါပေါင်းများစွာသာလွန်တဲ့စိတ်သာလွန်တဲ့ကုသိုလ်စိတ်လို့ပြောပါတယ် အဲ့ဒါကိုပဲပါဠိလိုအဓိကုသလလို့ခေါ်ရတယ်အဓိကုသလဆိုတာသာမာစိတ်တဲ့လွန်ကဲသောသတ်ရှင်းသောစိတ်လို့ဆိုပါတယ်အဲ့ဒီသတ်ရှင်းသောစိတ်ကလေးတွေတစ်စိတ်နဲ့တစ်စိတ်နေရာကအဲသိရာကကြီးထွားလာအောင်နေရာကညားလာအောင်ပြုလုပ်ပေးတဲ့သဘောကိုအဓိကုသလဘာဝေတိတိဘာဝနာဆိုတာဒါကိုပြောတာပါပဲအဲ့ဒီစိတ်ထဲမှာ အဲ့ဒီစိတ်ရှိတဲ့ပါကုရိယာပါတယ်စတိပါတယ်သမာဓိပါတယ်ဟောအဲ့ဒီဟာတွေဟာသွားအပ်ထက်တဲ့တရားတွေပါလို့တော့သူတို့ပါဝင်တဲ့စိတ်ဟာလည်းပဲတန်ရှင်းတယ်ကြည်လင်တယ်ကြီးထွားလာတယ်များလာတယ်သမားလာတယ်ဆိုတော့ဒါလည်းသိချတာပဲအဲတော့အဲ့ဒီခိုက်တော့ဟာ ဒီစိတ်တွေကကြီးထွားနေလို့ရှိရင်အနှောက်အယှက်တွေဝင်မဝင်ဆိုတာကြည့်ပေါ့စိတ်ရဲ့အနှောက်အယှက်ဟာနိဝရဏတရားတွေပဲအဲဒီနိဝရဏတရားတွေကိုပစ္စနိကဓမ္မလို့ဆိုထားပါတယ်ပစ္စနိကဓမ္မပစ္စနိကဆိုတာယံဘက်ပေါ့စိတ်ရဲ့ယံဘက်သံတရားဥပဒနာကုသိုလ်တရားရဲ့ယံဘက်ဟာနိဝရဏတွေပဲအဲဒါပါဠိလို ပစ္စနိကလို့ခေါ်ရတယ်အဲဒီပစ္စနိကတရားတွေဝိရိယတတိသမာဓိသုံးမျိုးပါတဲ့စိတ်တွေပေါ့လေကြီးထွားအားကောင်းနေလို့ရှိရင်နည်းနည်းလေးမှဖြစ်ခွင့်ရပါဘူးဝိရိယကတထအဲဝိရိယကသူကပါလဲတထားတယ်ဝိရိယတထားတယ်သူတို့လမ်းကြောင်းပိတ်ပလိုက်တယ်စိတ်ဆုပ်ပလိုက်တယ် ကုသိုလ်လမ်းကြောင်းဖွင့်ပေးတယ်တတိကစိတ်စဉ်ဝင်ရအောင်ကာကွယ်ထားရသမာဓိကစိတ်အားနဲ့ကြံ့ကြံ့မသွားရအောင်လို့တာဝန်လည်းပါစုစည်းထားတယ်အဲ့ဒီသွားရရလဲတော့ဘုံ10မိနစ်ဆိုရင်စက္ကန့်ပေါင်း60တစ်စက္ကန့်သမတ်တန်နဲ့တွက်ပြီဆိုလို့ရှိရင်အချိန်ကုန်60ပေါ့လေသွားအားရစိတ်စဉ်ပါရောက်သွားတယ်9မိနစ်ဆို300တနားရီဆို3600ဆိုတာလဲတော့ဘုံပဲ စိတ်ကိုမငြိမ်သက်အောင်ကုလောင်အောင်ပြုလုပ်တတ်တဲ့သစ္စနိကတရားတွေပေါ့လေအဲဒီဝိရိယစတိသမာဓိဒီသုံးမျိုးကမထုတ်ရအောင်ငြိမ်သက်အောင်ငြိမ်အောင်သူပြုလုပ်တတ်တယ်။ဒါကြောင့်ဒီတရားသုံးမျိုးကိုပัจจနိကဓမ္မေသမေတိတိသမထောလို့ဒီလိုကျမ်းဂန်များမှာပြထားပါတယ်။ပัจจနိကဓမ္မေရှုစိတ်ဤ ရံပဲ့အနှောက်အယှက်ဖြစ်ကုန်သောလှုပ်ရှားတတ်ပူဝါစီတတ်သောတရားစုတို့ကိုသမိတီတိမလှုပ်ရအောင်ငြိမ်းအောင်ငြိမ်းအောင်ပြုလုပ်တတ်သောကြောင့်သမထောသမထရည်ဤအဲ့ဒါသမထပါပဲဒီတော့ယောဂီဟာသင်္ချာပေါ်တဲ့အာယုခုရမြကိုချိန်တတ်ကြပြီးတော့အမြဲတည်းအားစိတ်ကင်းနေလို့ရှိရင် အာယုန်နဲ့လည်းတက်လာမယ်ရှိခွင်းအာယုန်စီလည်းပဲရှိပါတဲ့စိတ်ရောက်သွားမယ်မြဲသွားမယ်ဆွဲသွားမယ်ဘယ်မှမပြေမပြတ်တော့ဘူးတတိတမာတိလည်းအလိုလိုဖြစ်လာပါပါပဲချိန်ပြီးတော့အားဆိုင်သေးသလောက်တတိတမာတိကြီးဖြစ်လာတယ်ဖြစ်လာတိုင်းခါတတိတမာခုနလှုပ်ရှားတတ်တဲ့ပါဠိပရိပန္တိကတရားတွေအဲပစ္စနိကတရားတွေဟောတယ်ငြိမ်းအောင်ဝန်းအောင်ပေါ့ငြိမ်းအောင် မလှုပ်အောင်ပြုလုပ်ဖို့ရဆိုတာလက်တွေ့နဲ့ပေါက်ဆက်ကြည့်တော့ပြီးတော့အဲ့ဒီသမထာလေးကြီးအများအားရနေဖို့ရအတွက်ယောဂီဟာဟောင်းပူကစပါလို့ပေါ်တိုင်းပေါ်တိုင်းပေါ်တာနဲ့ရှုတာနဲ့တဲ့သွားအောင်ရွယ်စည်းပြီးတော့ပေါ့လေအဲ့ဒီချုပ်ခွင်းစီရောက်သွားအောင်အားဆက်ပြီးတော့ပြေနေဖို့ပါပဲအဲ့ဒီသွားတစ်ခုပြည့်စုံလို့ရှိရင် ဆင်းရဲတဲ့တတိလည်းဖြစ်လာပဲသမာဓိလည်းအလိုလိုဖြစ်လာပြီးတော့ဘယ်ကိလေသာတရားမှဝင်ရောက်ပြီးတော့လှုပ်ရှားတာမျိုးပူလောင်တာမျိုးမရှိတော့ဘဲနဲ့သမထတွေအရေးတည်းရနေပါပါပဲအဲ့ဒီတိုင်ကြိုးစားနေကြပါသေးလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်အာအာ